ဓမ္မရာဇဝင်ပထမဆောင်အခန်းကြီး1အငယ်1မှ8အေဖရမျိုးသားဇုဖတောဟုအေလိဟုယေယောဟန်မှဆင်းသက်၍အေဖရိန်တောင်ပေါ်မှယာမသိန်ဇုဖိန်မြို့၌နေသောအေလကာနာအမည်ရှိသော သူတစ်ယောက်ရှိ၏ထိုသူသည်မယားနှစ်ယောက်ရှိ၏တစ်ယောက်ကဟာနတစ်ယောက်ကပေနိနအမည်ရှိ၏ပေနိန၌သားသမီးရှိ၏ဟာန၌မရှိ၏ ဧလကာနသည်ကောင်းကင်ဘုရားအရှင်သာဝရဘုရားကိုကိုးကွယ်၍ရစ်ပူဇော်ခြင်းငှာမိမိနေရာမြို့မှ ရှိလောမြို့သို့နှစ်တိုင်းတွားမြဲရှိ၏သာဝရဘုရား၏ရစ်ပရောဟိတ်ဧလိဤသားဟောပနိနှင့်ဖိနဟတိရှိလောမြို့၌နေသည်ဧလကာနသည်ရစ်ပူဇော်အချိန်ရောက်သောအခါမယားပင်နေနှင့်သူ၏သားသမီးအပေါင်းတို့အား ဝေမျှ၏ဟာနကိုချစ်သောကြောင့်နဆသောအဖို့ကိုပေး၏တို့ရတွင်သာရဖျားသည်ဟာနအားတားဖွာသော အခွင့်ကို ပေးတော်မမူထိုတို့သာရဖျားသည် အခွင့်ကို ပေးတော်မမူသောကြောင့်ဟာနစိတ်ဆိုးညစ်အောင်ရန်သူသည်အလွန်နှောက်ယှက်တတ်၏နှစ်စဉ်မပြတ်သာရဖျား၏အိမ်တော်သို့တော်သောအခါရန်သူနှောက်ယှက်သဖြင့် ဟာနသည်အစာမစားနိုင်ငိုလျက်နေတတ်၏သူ၏ခင်ပွန်းအေလကာနာကဟာနအဘဲကြောင့်ငိုသည်။အဘဲကြောင့်မစားဘဲနေသည်။အဘဲကြောင့်စိတ်ညှိုးငယ်သည်။သားတစ်ကြိတ်ထက်တင်၌ငါသာ၍ကောင်းသည်မဟုတ်လောဟုဆို၏အငယ်ကိုမှ၁၈ရှိလိုမျိုး၌စားတောက်ကြသောနောက် ယေဘရဟိတ်အေလီသည်သာဝရဖျား၏အိမ်တော်တိုင်နှားမှထိုင်စဉ်ဟာနသည်ညှိုးငယ်သောစိတ်နှင့်ထ၍မျက်ရည်များစွာကျလျက်သာဝရဖျားကိုဆုတောင်းသည်ကားအိုကောင်းကင်ဘုရားအရှင်သာဝရဖျားကိုရောဤကြုံမကို မေ့လျော့တော်မမူဘဲကိုရောကြုံမဤဆင်းရဲခြင်းကိုကြည့်ရှုအောင်းမေ့သဖြင့်တားယောက်ျားကို ပေးသနာတော်မူလျင်သူ၏သပင်ရိတ်ချင်းကို အလင်းမပြူတသက်လုံးထာဝရဘုရား၏ကျွန်ဖြစ်စေခြင်းဟာကျွန်မအပ်ပါမည်ဟုတစ္ဆာဂတိပြုလေ၏ဟာနာသည်ထာဝရဘုရားရှေ့တော်၌ကြာမြင့်စွာဆုတောင်းစဉ်အေလီသည်သူ၏နှုတ်ကိုကြိမှတ်လေ၏စိတ်နှလုံးနှင့်ဆုတောင်း၍နှုတ်ခမ်းလှုပ်တော်လဲစကားသံမထွက်သောကြောင့်ရစ်မှုသည်ဟု အေလီထင်လျက် ။တင်သည်အဘယ်မျှကာလပတ်လုံးရင့်မှုလိမ့်မည်နီ။တင်ဤစပြည့်ရေကိုပယ်ရှောင်လော့ဟုဆို၏။ဟာနကလည်းမဟုတ်ပါအရှင်။ကျမသည်စိတ်ညှိုးငယ်သော မိမဖြစ်ပါ၏။စပြည့်ရေကိုမတော့ပါ။တေရီတရက်ကိုမတော့ပါ။သာဝရဖျားရှိတော်၌စိတ်နှလုံးကိုသွန်လောင်းလျက်နေပါ၏ကိုရောဤကြုံမကိုအာဓမမိမဟု၍မမှတ်ပါနှင့် မြည်တမ်းเสียအကြောင်းဝမ်းနည်းเสียအကြောင်းများသည့်ဖြစ်၍ယခုတိုင်အောင် ရှောက်နေပါသည်ဟု ပြန်ပြောတော်အေလိကငြိမ်ဝတ်စွာတော်လောယခုဆုတောင်းသည့်အတိုင်းဣဒရလအမျိုး၏ဖျားသခင်ပေးသနာတော်မူပါစေတော်ဟုမွဲ့ဆို၏ဟာနာကလည်းကိုရိကြုံမသည်ရှေ့တော်၌မျက်နာရပါစေတော်ဟုလျှောက်ပြီးမှခြားနာသောမျက်နာနှင့်တွား၍အစာစားလေ၏ အငယ်19မှ28ထိုသူတို့သည်နာနှင့်စောစောထ၍သာဝရဖျားရှိတော်၌ကိုးကွယ်ပြီးလျှင်ယာမမြို့မှရှိသောမိမိတို့အိမ်သို့ပြန်သွားကြ၏ထိုအခါအေလကာနာသည်မယဟာနာနှင့်ဆက်ဆံ၍သာဝရဖျားအောင်မေတော်မူသည်ဖြင့်ဟာနာသည်ပရိဒရေယူ၍ကာလအချိန်စေသောအခါသားယောက်ျားကို ဖွားမြင်ပြီးလျှင် ထိုသားကိုသာဝရဖျားထံ၌ ဆုတောင်းသောကြောင့်ရှမွေလအမိဖြင့်မှဲ့လေ၏အေလကာနာသည်အိမ်သူအိမ်သားအပေါင်းတို့နှင့်အတူနှစ်စဉ်ပြုအပ်သောရစ်ကို၎င်းတစ္ဆာဂတိနှင့်ဆိုင်သော ပူဇော်တကားကို၎င်းသာရဖျားအားပူဇော်ခြင်းဟာတက်သွားသောအခါဟာနာကနို့နှင့်ကြွားပြီးမှ သူငယ်ကိုဆောင်သွားပါမည်ထိုအခါသူသည်သာရဖျားရှိတော်သို့ရောက်၍အမြဲနေရလိမ့်မည်ဟုဆိုလျင် ခင်မွန်းအေလကာနာကစိတ်ရှိသည့်အတိုင်းပြုလော့နို့နှင့်မကွာမီတိုင်အောင်နေလော့သာဝရဖျားဤဂတိတော်သာတီပါစေသောဟုဝန်ခံ၍မယားသည်သူငယ်ကိုနို့တိုက်လျက်နို့မကွာမီတိုင်အောင်မတော်ဘဲနေ၏နို့ကွာပြီးမှအသက်၃နှစ်ရှိသောနွားတကောင်မုံညက်တေးဖာစပြည့်တဘူးနှင့်တကွာသူငယ်ကိုဆောင်းသွား၍ ရှိလောမြို့၌သာရဖျား၏အိမ်တော်သို့ရောက်လေ၏ထိုအခါသူငယ်သည်အသက်နှုသေး၏နွားကိုတတ်၍သူငယ်ကိုအေလိထံသို့တွင်လျက်ဟာနကဂျမ၏သခင်ကိုရောအသက်ရှင်သည့်အတိုင်းဂျမသည်ယမန်တခါဤအရ၌ကိုရောအနားမှရက်လျက်ဆုတောင်းသောမိမဖြစ်ပါ၏ထိုအခါဤသူငယ်ကိုရမည်အကြောင်းဆုတောင်းပါ၏ တောင်းသည့်အတိုင်းထာဝရဘုရားသည်ပေးသနာတော်မူပြီ ထိုကြောင့်ကျွန်မသည် သူ့ကိုထာဝရဘုရားအားငှားပါပြီသူသည်တသက်လုံးထာဝရဘုရားထံတော်၌အငှားခံ၍နေရပါမည်သခင်ဟုလျှောက်ပြီးမှထိုအရ၌ထာဝရဘုရားကို ကိုးကွယ်ကြ၏